တုတ်တန်ကျန်အခန်းကြီး7နှင့်အငယ်1မှ14ဤဥပရိသကိုခံကျင်သောသူသည်ပညာတက်ကိုနှစ်သက်တတ်၏ဆုံးမခြင်းကိုမုံသောသူမူကားတရိษံသဘောရှိ၏သူတော်ကောင်းသည်သာရဖျားရှိတော်၌မျက်နှာရတတ်၏မကောင်းသောအကြံကိုကြံစီသောသူမူကားအပြစ်စီရင်တော်မူခြင်းကိုခံရ၏လူသည်ဒုစရိုက်အဖြစ်မြဲမြံခြင်းသို့မရောက်ရဖြောင့်မတ်သောသူ၏အမြင့်မူကားမရွှေ့ရ တီလရှိသောမိမသည်မိမိလင်၌ဥယျတရဖူဖြစ်၏အဆက်ခွဲတတ်သောမိမမူကားလင်၏အယိုးတို့၌ဆွေးမြေ့ခြင်းကဲ့သို့ဖြစ်၏ဖြောင့်မတ်သောသူ၏အကြံသည် ဖြောင့်၏မတရားသောသူပေးသောအကြံမူကားမှုသာဖြစ်၏မတရားသောသူ၏စကားသည် သူအသက်ကိုတတ်ခြင်းကစောင်းမြောင်းတတ်၏ဖြောင့်မတ်သောသူ၏နှုတ်မူကားသူတပါးတို့ကိုကယ်နှုတ်တတ်၏မတရားသောသူ၏အိမ်သည် ပြိုလဲပြောက်ပြက်ခြင်း ဖြောင့်မတ်သောသူ၏အိမ်မူကားအမြဲတည်ခြင်းရှိတတ်၏။လူသည်ဉာဏ်ပညာရှိသည့်အတိုင်းချီးမွမ်းခြင်းကို ခံရ၏။သဘောကောက်သောသူမူကားမထီမဲ့မြင်ပြုခြင်းကိုခံရ၏။စားစရာမရှိဘဲဝါကြွားသောသူထက် အတရေမရှိ ကိုအလုတ်ကိုလုတ်ရသောသူသည်တာ၍ကောင်း၏။ဖြောင့်မတ်သောသူသည်မိမိတိရစ္ဆာန်အသက်ကိုနှမျောတတ်၏။မတရားသောသူမူကားဂုဏအရာ၌ပင်ကြမ်းကြုတ်တတ်၏ မိမိလေယာကိုလှုပ်တော်သူသည်ဝါစွာစားရ၏အချင်းဤသောအမှုကိုစောင့်တော်သူမူကားညံချို့တဲ့၏မတရားသောသူသည်လူဆိုးတုံးတတ်သောကြော့ခွင်းကိုအလိုရှိ၏ဖြောင့်မတ်သောသူ၏အမြင့်မူကားအတီးကိုတီးတတ်၏စကားလွန်ကျူးရာတွင်သိုးသောကြော့ခွင်းရှိ၏ဖြောင့်မတ်သောသူမူကားအမှုတဲကထမ်းမြောက်တတ်၏လူသည်မိမိနှုတ်ခမ်းအတီးကိုဝါစွာစားရ၏မိမိလက်လောက်ရာအကျိုးအပြစ်ကိုလည်းခံရ၏ အငယ်15မှ28မိုက်သောသူသည်မိမိပြုသောအမှုကိုမှန်သည်ဟုထင်တတ်၏အကြံပေးသောစကားကို နားထောင်သောသူမူကားပညာရှိ၏မိုက်သောသူ၏အမျက်ဒေါသသည်ချက်ချင်းထင်ရှားတတ်၏ပညာသတိရှိသောသူမူကားရှက်เสียအမှုကို ဖုံးတတ်၏မှန်သောစကားကို ပြောသောသူသည်ဖြောင့်မတ်ခြင်းတရားမမှန်သောတက်တေကိုခံသောသူမူကားမှုသာတရားကို ပြတ်တတ်၏တန်လျက်နှင့်ထိုးတကဲ့သို့စကားပြောတတ်သော လူအချို့ရှိ၏ပညာရှိတို့၏ရှာမှုကားအနာကိုပင်ပျောက်စေတတ်၏တစ္ဆာနှုတ်ခမ်းသည်အစဉ်မြဲတည်၏မှုသာရှာမှုကားခဏသာတည်၏မကောင်းသောအကြံကိုကြံသောသူတို့၏စိတ်ထဲမှလှည့်စားတတ်သောသဘောရှိ၏ယံပြေစေခြင်းကအကြံပေးသောသူတို့၌ကဝမ်းမြောက်เสียအကြောင်းရှိ၏တရားသော သူ၌အမင်္ဂလာမရောက်ရမတရားသော သူမူကားအမင်္ဂလာနှင့် ပြေဝရလိမ့်မည် မှုသာတုံသောနှုတ်ခမ်းသည်ထာဝရဘုရားဆက်ဆုပ်ရွံရှာတော်မူပဲဖြစ်၏တစ္ဆာတရားကိုစောင့်ရှောက်သောသူတို့မူကားနှစ်သက်တော်မူပွဲဖြစ်ကြ၏ပညာသိရှိသောသူသည်မိမိတည်သောအရာကိုပင်ထိန်ဝှက်တတ်၏မိုက်သောသူမူကားမိမိစိတ်အလိုလျောက် မိုက်သောသဘောကိုထင်ရှားပြတ်တတ်၏လုံလဝိရိယပြုသောသူသည် အစိုးရတတ်၏ပြင်းသောသူမူကားအခွန်ပေးရ၏ဝမ်းနေခြင်းအကြောင်းသည်ညှိုးငယ်စေတတ်၏ကောင်းသောစကားမူကား ရွှင်လန်းစေတတ်၏ဖြောက်မတ်သောသူသည်အိမ်နီးချင်းကိုလမ်းပြတတ်၏မတရားသောသူလိုက်သောလမ်းမူကားသူကိုပင်လှည့်စားတတ်၏ပြင်းသောသူသည် မုတ်ဆိုးလုတော်လဲဖမ်းရသောအကောင်ကိုกิน၍မစားရလုံလဝရိယပြုသောသူ၏ဥစ္စာမူကားအဖိုးထိုက်ပေ၏ဖြောက်မတ်ခြင်းတရားလမ်း၌တေဘေးမရှိအသက်ချမ်းသာလန်းဖြစ်၏